တန္တနာတော်တက္ကရီ2558ခုနှစ်ကောဇာတက္ကရီ1386ခုနှစ်ကဆုံလပြည့်ကျော်13ရက်ခရစ်နှစ်2014ခုနှစ်မေလ26ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေအေကောင်တီဆန်ငေးပရိယေစီတီဒေါက်တာဥမောင်မောင်ဒေါ်မေယု သမီးမချုသင်းမောင်မိသားစုများရဲ့ဓမ္မစကုဓမ္မယောဓမ္မခမ်းမတော်ကြီးအတွင်းမှာဆင်ရင်ကျင်းပတဲ့ရွှေမင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းအောင်ပွဲနေ့ဒီတရားစခန်းအောင်ပွဲနေ့မှာဘုန်းကြီးဓမ္မဒါနတရားလူပြည့်လူမာကတတိပဋ္ဌာန သုတ်တံတရားတော်တဲ့ဗာတရားတော်လဲ ဘုန်းကြီးစပြီးတော့ဖွင့်ပွဲနေ့ကတတိပဋ္ဌာန်ရဲ့တမိုင်းစဉ်လေးကိုဘုန်းကြီးအလုံးပြုတ်ပြခဲ့တယ်ဒီတတိပဋ္ဌာန်တရားတော်ဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းကုရုတိုင်ကမ္မာတ္တမဆိုတဲ့ဏိဂုံးရွာကြီးမှာစပြီးတော့အဲ့ဒီကမ္မန္တရမဏိကုံရွာကြီးမှာဒီတတိပဋ္ဌာန်တရားကိုအစအဆုံးကြွေးကြော်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တာဖြစ်ပါတယ် အဲ့ဒီမြတ်စွာဘုရားဟောကြားတော်မူခဲ့တာကစပြီးတော့အစဉ်အဆက်တပည့်အစဉ်အဆက်ဆရာအစဉ်အဆက်အဲ့ဒီမှာဒီသတိပဋ္ဌာန်တရားကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်ပြီးတော့လာခဲ့ရမှာဘုန်းကြီးတို့မြန်မာနိုင်ငံတထုံမြို့မှာရှင်သောနရှင်ဥဒ္ဒရာဆိုတဲ့အဲ့ဒီမထေမြတ်နှစ်ပါးတည်ဆောင်လာပါတယ်ဒါအိန္ဒိယနိုင်ငံကသီရိဓမ္မသောကမင်းကြီးနဲ့ ရှင်မမောဂလိဗုဒ္ဓဒိဋ္ဌမထေရမြတ်တို့ဆရာတကာညှိနှိုင်းပြီးတော့ကိုတိုင်ကိုဌာနသာသနာပြုတဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသွန့်ဝနဘုံမီဆိုတဲ့တထုံပြီးအဲ့ဒီကိုရှင်သောဏနဲ့ရှင်ဥဒ္ဒရတို့တည်ဆောင်လာပြီးတော့ဒီသတိပဋ္ဌာန်တရားတွေဟောကြားပြသခဲ့ပါတယ်အဲ့ဒီကနေပြီးတော့မှဘုန်းကြီးတို့တပည့်ဖြစ်တဲ့ရှင်အရဟံအဲ့ဒီမှာရှင်အရဟံမထေရမြတ်ကအဲ့ဒီကနေပြီးတော့ပုဂံမြို့ကို ပကံနေပြည်တော်ကြီးကိုတည်ဆောင်သွားခဲ့တယ်ဒီသတိပဋ္ဌာန်တရားအဲ့ဒီပကံနေပြည်တော်ကနေပြီးတော့မန္တလေးနေပြည်တော်ရောက်ပြီးတော့မင်းကွန်းဘက်နမောဆရာတော်ရွှေဘိုဘက်ကတီလုံးဆရာတော်ဆိုပြီးတော့ဒီဆရာတော်နှစ်ပါးစီကနေပြီးတော့အစင်းစင်အဲ့ဒီကနေပြီးတော့တီလုံးဆရာတော်ထံကနေပြီးတော့တပြည့်တည်းစကိုင်းတောင်ဂူကလေးချောင်ဆရာတော်အဲ့ဒီကနေပြီးတော့မင်းကွန်း လူကလေးကြောင့်ဆရာတော်အဲ့ဒီမင်းကုန်းစီတော်ဆရာတော် မှတဆင့်ဒီတတိပဋ္ဌာန်တရားတွေဘယ်ကိုပြန့်ပွားသွားသလဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာထင်ရှားတော်မူကြတဲ့မဟာစီဆရာတော်နဲ့တောင်ပုလူဆရာတော်ဒီဆရာတော်နှစ်ပါးထံကိုဒီတတိပဋ္ဌာန်တရားတွေရောက်လာပါအဲဒီမှာဒီဆရာတော်နှစ်ပါးဟာ မြန်မာနိုင်ငံနဲ့မကဘဲနဲ့ကဘာအရရကြည့်အောင်ဒီတတိပဋ္ဌာန်တရားတွေပြန့်နှံ့အောင်တတိပဋ္ဌာန်တရားတွေကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့ပါအဲဒီကနေပြီးတော့ဒီမာစီဆရာတော်ဘုရားကြီးကတော့တပည့်ပရိသတ်တွေပြည့်စုံတဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပရိယတ်တိစာပေအရေးချင်းနဲ့ပြည့်စုံတဲ့ တပည့်ပရိသတ်တွေကိုမွေးနိုင်တဲ့အတွက်ကြောင့်မာစီဆရာတော်ဘုရားကြီးရဲ့ဒီတပည့်အစဉ်အဆက်ဒီတတိပဋ္ဌာန်တရားတွေကိုဆက်လက်ပြီးတော့ပြန်ပွားအောင်ကဘာတိအောင်ဖြတ်နိုင်ကြတယ်။တောင်မလို့ဆရာတော်ဘုရားကြီးရဲ့တပည့်များမှာတော့ကဘာတိအောင်ပြန်အောင်အစဉ်အဆက်မပြတ်နိုင် မပြတ်တတ်နိုင်ကြတဲ့အတွက်အဲ့ဒီမှာကြဲကြဲပြန့်ပြန့်မရှိဘဲဖြစ်နေပါဒီ သာသနာတော်ကိုဘုန်းကြီးတို့ဒီမှာပြတ်မှုဆိုတာကအထူးအဖြင့်ထေရဂုံတဲ့ပရိယတ္တိဂုံဟာရေးကြည့်ပါတယ်ပရိယတ္တိဂုံဆိုတာစာပေပရိယတ္တိတွေတက်မြောက်တဲ့ပုဂ္ဂိုလ်ထံကိုဒီတရားနိလန်လေးထည့်ပေးထားခဲ့ရင်ဒီပုဂ္ဂိုလ်ဟာဒီတရားတွေကိုပြန်ပွားအောင် ဆောင်ရွက်ပေးနိုင်မှာအဲ့ဒီပရိယတ္တိဂုံမရှိတဲ့ပုဂ္ဂိုလ်ပရိယတ္တိရေချင်းမပြည့်စုံတဲ့ပုဂ္ဂိုလ်လည်းထည့်ထားခဲ့လို့ရှိရင်ဒီတရားတွေဟာမပြန်ပွားတော့ဘဲနဲ့ ဒီနေရာတွင်ရပ်တန့်ပြီးတော့သွားတတ်ပါတယ်။ဒါကြောင့်မာဇီဆရာတော်ဘုရားကြီးရဲ့အဲဒီမှာတပြည့်အစဉ်ဆက်ဖြစ်တဲ့ကျေးဇူးရှင်ရွှေတော်ကုန်းဆရာတော်ကြီးခုဆိုရင်သက်တော်94နှစ်ရှိပါပြီ။နောက်ကျေးဇူးရှင်ချမ်းမြေ့ရိပ်သာဆရာတော်ကြီးသက်တော်89နှစ်ရှိပါနောက်ပြီးတော့ကျေးဇူးရှင်တတ္တမရန်တီဆရာတော်ဘုရားကြီး စံတော်တော်မူသွားရှာပါပြီအဲ့ဒီမှာဘုန်းကြီးအပါဝင်ပေါ့ဒီတတိပဋ္ဌာန်တရားတွေကိုလက်ဆင့်ကမ်းပြီးတော့အခုပြတ်တပြီးတော့လာခဲ့တာဖြစ်ပါတယ်ဒီတော့တတိပဋ္ဌာန်သုတ်တန်ဒေသနာတော်ကြီးမှာဘုန်းကြီးတို့ဘုန်းကြီးစောစောကဖွင့်ပွဲနေ့ကဘုန်းကြီးပြောခဲ့တယ်တတိပဋ္ဌာန်တရားရဲ့အစပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့လို့၃ပိုင်းရှိတယ်လို့ပြောခဲ့တယ် အဲ့ဒီတတိပဌာန်ရဲ့အစာပိုင်းမှာဘာကိုပြောတယ်လဲဆိုတော့အစာပိုင်းမှာအကျိုးတရားတွေကိုပြောခဲ့အကျိုးတရားတွေကိုဟောခဲ့တယ်အစာပိုင်းမှာဘာတွေဟောခဲ့လဲဒီတတိပဌာန်တရားအားထုတ်လို့ရှိရင်ရနိုင်တဲ့အကျိုးတရားတွေဆိုတာကိုဘုန်းကြီးတို့စပြီးတော့ဖွင့်တဲ့နေ့ကစပြီးတော့ဘုန်းကြီးဟောပေးခဲ့တာမနေ့ကဒီတတိပဌာန်ရဲ့အကျိုးတရား9ပါးပြီးဆုံးသွားပါပြီ။ နောက်စပြီးတော့ဖွင့်တဲ့နေ့ကစပြီးတော့အလယ်ပိုင်းဖြစ်တဲ့ကျင့်စဉ်နေအလယ်ပိုင်းကပါတယ်လေအလယ်ပိုင်းကျင့်စဉ်နေအဲ့ဒီကျင့်စဉ်နေမှာဘုန်းကြီးကကာယ ानु ပတနာပိုင်းမှာဣရိယာပဋ္ဌာပိုင်းလေးတစ်ပိုင်းပဲဘုန်းကြီးပြည့်ပြည့်စုံစုံဟောနိုင်ပါတယ်ကာယ ानु ပတနာပိုင်းနဲ့ဒီသတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးမှာ အပိုင်းပေါင်း20နဲ့တစ်ပိုင်းဟောကြားထားတာရှိပါတယ် အဲ့ဒီ21ပိုင်းကိုဘုန်းကြီးတို့ဒီမှာတံပစင်ညာပိုင်းပฏิကူလမနတိကာရပိုင်းစသည်ဖြင့်အဲ့ဒီမှာနောက်ဆုံးသစ္စာပိုင်းထိအောင်20နဲ့တပိုင်း20နဲ့တကန္တမြတ်စွာဘုရားဟောပါတယ်ဒါပေမဲ့ဒီကနေ့ဘုန်းကြီးတို့ဒီမှာ6ရက်တာတရားစခန်းလေးမှာခြုံမိငုံမိအောင်အစာပိုင်းကျင့်စဉ်လေးကိုဘုန်းကြီးတို့လေ့လာမိအောင်ကာယ ानु ပဒနာပိုင်းနဲ့ကာယ ानु ပဒနာပိုင်းမှာပါတဲ့ဣရိယာပထာပိုင်းကိုဘုန်းကြီးပြည့်ပြည့်စုံစုံဟောကြားပြပါ အဲ့တော့အလယ်ပိုင်းကျင့်စဉ်အနေအချင်းဘုန်းကြီးစွမ်းနိုင်သလောက်ရပိုင်းလေးအတွင်းမှာကျင့်စဉ်လေးတွေကိုကျင့်ကြံအားထုတ်တတ်ဖို့အတွက်ဘုန်းကြီးဟောကြားပေးခဲ့ပြီအဆုံးပိုင်းကြတော့မြတ်စွာဘုရားကဒီရနိုင်တဲ့တရားတွေမှာရပိုင်းလပိုင်းနှစ်ပိုင်းနဲ့ပိုင်းခြားပြီးတော့မြတ်စွာဘုရားဟောခဲ့ရပိုင်းအနေနဲ့လပိုင်းအနေနဲ့နှစ်ပိုင်းအနေနဲ့ဆိုရင် အလွန်ကြာရင်ခုနှစ်နှစ်ပါတဲ့ အလွန်ကြာရင်ဘယ်နှစ်နှစ်တယ်လဲဒီတတိပဒံတရားတွေကိုရိုးရိုးသေးသေးသာအထုတ်ဆရာသမားကောင်းကိုလည်းအမိကိုရရမိမိကိုယ်၌ကလည်းပဲတကယ်ကိုဘူ၅ပါးဥစည်းရဘာ၅ပါးဥစည်းရမှာလဲတရားဘူဝရိယဘူတတိဘူတမာတိဘူပညာဘူဘူ၅ပါးဥစည်းရမယ်ဗလာ၅တန် အဲ့ဒီဘုံ၅ပါးဥစည်းပြီးကြိုးစားမယ်ဆိုရင်အဲ့ဒီဘုံကိုအလွန်ကြာရင်ခုနှစ်နှစ်ပါအလွန်ကြာရင်ဘယ်နှစ်တယ်လဲခုနှစ်နှစ်အားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်။ဘာဖြစ်နိုင်လဲ။ယဟန္တာတိအောင်ဖြစ်နိုင်တယ်။ခုဘုန်းကြီးတို့ယောဂီတွေခုနှစ်နှစ်တရားအားထုတ်မယ်ဆိုရင်ယဟန္တာဖြစ်နိုင်တယ်ဆိုတော့ယဟန္တာပြမှာကြောက်တာနဲ့ကိုပဲခုနှစ်နှစ်ပြအောင်အားထုတ်မဲ့ပုံကိုယ်တွေမပါဘူးဒီထဲမှာ။အဲဒီတော့နောက်ပြီးတော့အလေအလတ်ဖြစ်တဲ့ ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကြတော့ခုနှစ်လဘယ်နှလတယ်လဲခုနှစ်လအားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားကအပိုင်းခြားနဲ့ဟောကြားထားတယ်ဒီတဲ့ဉာဏ်ပညာထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်တယ်လဲခုနှစ်ရက်နဲ့ယဟန္တာတိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားဟောကြားထားတယ်အဲ့ဒီဟောတာလေးကိုဘုန်းကြီးကဒီနေ့ပြန်ပြီးတော့ဟောကြားပေးမှာပါဒါအဆုံးပိုင်းလေးအဆုံးပိုင်းလေးကိုရက်နဲ့လနဲ့နှစ်နဲ့ အတိအကျတခါတည်းဆုံးဖြတ်ချက်ချပြီးတော့ဟောကြားပြီးတော့ထားတဲ့သုတ်တံဟာဒီသုတ်တံမျိုးရှိပါတယ်ဒီသတိပဋ္ဌာန်တရားတွေအားထုတ်ရင်ဒီလိုရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကရဲရဲဝံ့ဝံ့အမှတ်ခံချက်ပေးပြီးတော့ဟောကြားတဲ့ဒေသနာဖြစ်ပါတယ်အဲတော့ဒီသတိပဋ္ဌာန်ဘာဝနာတရားတွေကိုပွားများတဲ့ပုဂ္ဂိုလ်တွေဟာဘာဝနာတရားတွေပွားများမယ်ဆိုရင်ဘာဝေတီတိဘာဝနာဆိုတဲ့အတိုင်းတိုးပွားစီလို့ဘာဝနာလို့ခေါ်တယ် ဘာဖြစ်စေလို့လဲဘာတွေတိုးပွားမှလဲဆိုရင်သီလတွေတမာတွေပညာတွေဒါတွေတိုးပွားလာလိမ့်မယ်ဒီဘာဝနာတရားပွားများအထုတ်တဲ့ပုဂ္ဂိုလ်ဟာသီလတွေတိုးပွားလာလိမ့်မယ်တမာတွေတိုးပွားလာလိမ့်မယ်ဝိပဿနာတွေတိုးပွားဝိပဿနာဉာဏ်တွေတိုးပွားလာလိမ့်မယ်အဲ့ဒီဘာဝနာတရားတွေပွားများအထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီတတိပဒဘာဝနာတရားတွေပွားများအထုတ်တဲ့ပုဂ္ဂိုလ်တွေဟာတကယ် ယထာဘူတဉာဏ်ကောင်းကောင်းကြီးရသွားတဲ့ပုဂ္ဂိုလ်ဆိုရင်လောဘတွေတိုးပွားမလားနည်းသွားမလားဒေါသတွေတိုးပွားမလားနည်းပါးသွားမလားမောဟမာနတွေတိုးပွားမလားနည်းပါးသွားမလားအိတ်တမစ္စရိယတွေတိုးပွားမလားနည်းပါးသွားမလားဒါကြောင့်မို့ဘာဝနာတရားတတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်ဟာလောဘဒေါသမာမာနနှင့် အိတ်တံမျက်စီနေပါစီ၍စိတ်နေစိတ်ထားတရာပွားလျက်ဒီသတိပဋ္ဌာန်တရားတွေပွားများအားထုတ်လို့သီလသမารိပညာတွေပြည့်စုံလာတဲ့ပုဂ္ဂိုလ်ဟာယုံကြည်မှုဆိုတဲ့တရားတရားတွေအာသိသွားမလားအာကောင်းသွားမလားဒါကြောင့်မို့လောဘဒေါသမာမာနနှင့်အိတ်တံမျက်စီနေပါစီ၍စိတ်နေစိတ်ထားတရာပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာ စိတ်ထားတွေကလည်းအားလုံးမြင့်မြတ်ပြီးတော့သွားနိုင်တယ်ဒါကြောင့်မို့ဒီသတိပဋ္ဌာန်ဘာဝနာတရားတွေကို ပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာရနိုင်တဲ့အကျိုးတရား9ပါးဘယ်နှပါးလဲအဲ့ဒီ9ပါးဟာဒါမြတ်စွာဘုရားဟောခဲ့တဲ့9ပါးရှေးရှေးဆရာသမားများတွေဟောကြားထားတာရှိပါသေးတယ်ရှေးရှေးဆရာသမားများကဒီတတိပဋ္ဌာန်တရားတွေကိုဘာဝိတာတဲ့ ပွားများမယ်ဆိုရင်တဲ့ဘဟုလိကတာတဲ့ကျိန်ဖန်များစွာအလေးလာပြုပြီးတော့ပွားများအားထုတ်မယ်ဆိုရင်တဲ့ကျိန်ဖန်များစွာဆိုတာရှေ့အမှတ်နောက်အမှတ်စက်နေအောင်ရှေ့တမာရီနောက်တမာရီစက်နေအောင်ရှေ့ညာနောက်ညာနေစက်နေအောင်အဲ့လိုပွားများအားထုတ်မယ်ဆိုရင်တဲ့အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ဟာနောက်ဆုံးဒေဂန်ဒီဆဲဆဲတေယညောင်ဆောင်မောရောက်နေပြီ ယောဂဝေဒနာတွေဖြစ်စီနှိမ့်ဆက်နေအဲ့ဒီယောဂဝေဒနာတွေဘလောက်ပဲဖြစ်စီနှိမ့်ဆက်နေပါစေတဲ့ညင်းညူမှုမရှိဘူးတဲ့ဘာမရှိတာလဲအမလေးအလိုလေးလို့လူနာကြီးအောင်ဘာမှမကြီးတော့ဘူးတဲ့ဒါဘာဝနာတတိပဋ္ဌာန်ဘာဝနာတရားတွေအမြဲတမ်းအဆက်မပြတ်ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်တွေကညင်းညူမှုမရှိတော့ဘူးဆိုတော့ဝေဒနာကိုသိခံနိုင်တာလားမခံနိုင်တာလားသိခံနိုင်သွားတယ် ညဉ်းညူမှုမရှိတော့ဘူးတဲ့ရှုမှတ်ဖို့ရတတိလည်းမမေ့တော့ဘူးတဲ့မိမိရဲ့တကဘဝကိုကုတော့မဲ့အချိန်လေးရောက်နေတဲ့အချိန်တောင်မှသူတတိမလွတ်တော့အဲ့ဒီလောက်တတိမြဲနေတဲ့ပုဂ္ဂိုလ်ရဲ့အတွက်နောက်ဘဝဆိုတာဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝပဲဒါကြောင့်မို့ညဉ်းညူမရှိတတိမမေ့လုံးဝရှုမှတ်မှုတတိလည်းမမေ့ဘူးလေ မိမိတရားမဲ့နေ့တွေတရားမဲ့အချိန်တွေကိုလည်းကြိုးပြီးသိနေတယ်တဲ့တကယ်သိချင်ရင်သတိပဋ္ဌာန်တရားတွေကိုများများပွားများအထုတ်ပါဒီနေ့လောကမှာလူသားတွေအားလုံးတတ္တဝါတွေဟာကိုတရားမဲ့နေ့တွေကိုတရားမဲ့အချိန်တွေကြိုတင်ပြီးတော့သိနိုင်ရလားတကယ်သိချင်တဲ့ပုဂ္ဂိုလ်ဒီသတိပဋ္ဌာန်တရားကိုပွားများပါဒီသတိပဋ္ဌာန်တရားကိုသာအချိန်နဲ့တပြေးညီရှုပွားအထုတ်မယ်ဆိုရင် မိမိတရားမဲ့ချိန်တရားမဲ့နေ့တွေကိုလည်းကြိုတင်ပြီးတော့သိနေပါလိမ့်မယ်တဲ့တတိမမေချိန်နေ့သိပြန်မြဲလှန်ကြောဆွဲညသောအားဖြင့်ဒီကနေ့ဆဲတဲ့ချိန်ကကာလမှာမျက်ဖြူတွေဆိုင်အကြောတွေဆွဲ ကြည့်လို့မကောင်းရှုလို့မကောင်းဘူးဟောဒီတတိပဋ္ဌာန်တရားကိုမြဲမြဲဆွဲဆွဲအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲဒီလိုမျက်ဖြူလှန်ခြင်းမျက်ဖြူဆိုင်ခြင်းအကျော်ဆွဲခြင်းဆိုတာမရှိဘူးတဲ့ မျက်လံကြောဆွဲမရှိဘဲနဲ့သေလဲမတောင့်တင်းသေပြီးရင်ဘုန်းကြီးတို့နာကြီးပိုင်းမကြမ်းမိမှာပဲခန္ဓာကိုယ်ကပြော့ဖတ်လာတာလားတောင့်တင်းလာတာလားတောင့်တင်းလာတာအခုဒီတတိပဋ္ဌာန်တရားကိုအမြဲတမ်းဆွေးနွေးစွာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိတက်ရှိတင်ရှားရှိတုန်းကကဲ့သို့လက်ကလေးခြေကလေးတွေကစကွေးလို့ဆန့်လို့ရတယ်မတောင့်တင်းဘူး နောက်တရက်က2ရက်2ရက်က3ရက်ဆိုရင်ဘာဇောနန်းလာတယ်ပုပ်စောနန်းလာတယ်ဒါပေမဲ့ဒီတတိပဌံတရားကိုဆွေးမြဲစွာအားထုတ်ထားလို့ပေါက်မြောက်နေတဲ့ပုဂ္ဂိုလ်ဟာအပုပ်နဲ့လေกินတယ်ဘာกินလဲအေးပုပ်နဲ့กินတယ်အဲ့ဒီအပုပ်နဲ့กินယူနေလားဆိုတော့နောက်ဖြစ်ရမယ့်ဘဝမှာဂတိရောသူဂတိသူဂတိရောမမြဲဘူးလားဂတိလည်းမြဲတယ်ဒီအကျိုးခုနှစ်ပါးလည်းရနိုင်တယ်ဆိုတာကို ရှေးရှေးပညာရှိသူတော်ကောင်းတွေကနေပြီးတော့ဟောကြားထားခဲ့ပါလေဒါကြောင့်မို့ဘုန်းကြီးတို့ဒါလေးကိုတစ်ခေါက်လောက်ဆိုကြည့်အောင်ယောဂကြည်မူယောဂကြည်မူညီညူမရှိညီညူမရှိတတိမမေတတိမမေချိန်နေတိယံမျက်လံကြောဆွဲမျက်လံကြောဆွဲမရှိပဲနဲ့ သေလဲမတောင့်တင်ပုဏ္ဏကင်းလျက်မြဲခြင်းဂတိကျိုးရင်ရှိသည်မှတ်ပြီးဝိပဿနာတကိုယ်ဒီအေးဒီအကျိုးငါခုနှစ်မျိုးလေးပဲရပါလေဒါမိမိတို့တတိပဋ္ဌာန်တရားတွေကိုဆွဲဆွဲမြဲမြဲအားထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတရားတွေ တကယ်တော့ဒီတတိပဋ္ဌာန်တရားတွေဟာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအထုတ်ထိုက်သလားအမထုတ်ထိုက်ဘူးလားတကယ်အထုတ်ထိုက်တဲ့တရားတွေပါတကယ်ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်မှန်သမျှတောကတွေပရိဒေဝတွေမကြုံတွေ့ရဘူးလားအမြဲတမ်းကြုံတွေ့နေရတာပါအဲ့ဒီတောကပရိဒေဝတွေကလွန်မြောက်ခြင်းနဲ့ကိုယ်စင်းရဲ့စိတ်စင်းရဲတွေကချုပ်ငြိမ်းခြင်းနဲ့ဆိုရင် ဒီတတိပဋ္ဌာန်တရားကိုစွဲစွဲမြဲမြဲအားထုတ်ဖို့မလိုအပ်ဘူးလားတကယ်ကိုလိုအပ်ပါတယ်အဲဒါကြောင့်မို့ဒီတတိပဋ္ဌာန်တရားတွေအားထုတ်တဲ့ပုဂ္ဂိုလ်တွေဟာရနိုင်တဲ့အကျိုးတရားတွေရသလိုတကယ်ကို ခန္ဓာဆင်းရဲတန်ត្រာဆင်းရဲကလွတ်မြောက်နိုင်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှု ချမ်းသာရောမရနိုင်ဘူးလားဒီဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုလည်းရနိုင်တယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားကအဲ့ဒီ နောက်ပိုင်းမှာတတိပဋ္ဌာန်တရားတော်ကြီးပြီးဆုံးတဲ့အခါကျတော့အာနိတန်တကထာအကျိုးအာနိတင်ဒီလိုဒီလိုရနိုင်သေးတယ်ဆိုတာကိုမြတ်စွာဘုရားကယောဟိကောစီဘေကဝေဣမေဇတ္တရောတတိပဋ္ဌာနေဧဝံဘဝေယတတ္တဝောတနိတတဒွေနံဖလနံအညတရံဖလံဗာတိကိခံဒိဋ္ဌိဝဓမ္မိအညတတိဝဥပါရိတေတေအနာဂမိတာ ဘေကဝေယံတော်များဥจิตရုယောဤကိုစီအမှတ်မရှိတစုံတယောက်သောပုဂ္ဂိုလ်သည်ဣမေသတ္တရောဤတတိပဋ္ဌာန်တရား၄ပါးတို့ကိုဣမေသတ္တရောတတိပဋ္ဌာန်ဤကာယဝေရဏစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရား၄ပါးတို့ကိုတတိပဋ္ဌာန်တရား၄ပါးတို့ကိုအေဝံဤငါဘုရားဟောကြားတော်မူသည့်အတိုင်း တတဝတ္တန်ဤခုနှစ်နှစ်တို့ကာလပါလုံးပါဝေယဖြစ်စီပွားစီညာအံဧဝံတတိဤသို့ဖြစ်ပွားစီလျင်တတတို့ပွားများအာထုတ်တဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်အညာဝါအရဟတဖို့ကိုဖြစ်စီတတိဥပါရိတေတေဥပါဒံအကျွင်းအကြံရှိနေသေးလျင်အနာဂ ामि တာဝနာဂ ामि ဖို့ကိုဖြစ်စီ ဒွေနံပလန္နံဤနပါသောဖို့တို့တွင်အညတရံပလန်တပါပါသောဖို့ကို ပါတိကင်ခံမချွတ်ဧကံမှန်ဖြစ်မည်ဟုဂိန်တိအားထာလိုလန်းအပ်ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဘဝဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဆိုလိုရင်အဓိပ္ပာယ်က မြတ်စွာဘုရားကအကျင့်ပုဂ္ဂိုလ်တေဆုံးတယောက်ဟာတဲ့ငါဘုရားဟောကြားထားတဲ့ဒီကံယနုပဒနာဝေဒနာနုပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့တတိပဋ္ဌာန်တရားကျင့်စဉ်တွေကိုတဲ့ငါဘုရားညွှန်ကြားထားတဲ့အတိုင်းနဲ့ကျင့်ရမယ်တဲ့အဲ့ဒီလိုငါဘုရားညွှန်ကြားထားတဲ့အတိုင်းကျင့်ရမယ်ဘယ်လောက်ကျင့်ရမလဲဆိုတော့တတ္တဝတ္တနိခုနှစ်နှစ်ပါတဲ့ဘယ်နှစ်နှစ်တည်းလဲ အဲဒီလိုခုနှစ်နှစ်အေဝံပါဝေးရပါဝေးရကြင့်ကြံပွားများအားထုတ်ခဲ့လို့ရှိရင်တဲ့အဲ့ဒီအားထုတ်တဲ့အခါမှာဆရာကောင်းတမကောင်းထံအမိကိုရပြီးတော့ဆရာသမားရဲ့ညွှန်ကြားချက်တိုင်းစနစ်တကျနီလန်းမှန်ကန်စွာကျင့်ဖို့တော့မလိုအပ်ဘူးလားအဲ့ဒီလိုနီလန်းမှန်ကန်စွာနဲ့ကျင့်ကြံပွားများအားထုတ်လို့ရှိရင်တဲ့တတ်တတ်အဲ့ဒီကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်မှာဒိဋ္ဌေဝဓမ္မေတဲ့ နောင်တမလွန်ဘဝမှာမှဒီတရားဓုတွေရမှာမဟုတ်ဘူးတဲ့မျက်မှောက်အားထုတ်နေစဉ်မှာတဲ့ဘယ်ချိန်မှရနိုင်တာလဲဒီအားထုတ်နေစဉ်မှာမျက်မှောက်ဘဝမှာပဲဒိဋ္ဌိဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်အညာဝါအရဟတပုဂ္ဂိုလ်ဖြစ်စေအမြင့်ဆုံးမြတ်စွာဘုရားကယဟန္တာတိအောင်ဖြစ်နိုင်တယ်ကွာသောတာပန်တဂရကံဆိုတာမြတ်စွာဘုရားထဲ့တောင်မပြောဘူးကြည့်ဒီတတိပဋ္ဌာန်တရားကိုတကယ်စနစ်တကျစီကံတကျ ဆရာသမားညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံအားထုတ်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်အညာဝါအရဟတပုဂ္ဂိုလ်ဖြစ်စေတဲ့တတိဥပါရိသေးသေးတဲ့တကယ်လို့များမင်းအကျွင်းအကြံလေးရှိနေအောင်မယ်ဆိုရင်အနာဂံမိတာအနာဂံမိပုဂ္ဂိုလ်ဖြစ်စေမင်းတကယ်လို့များအစွဲလန်းလေးကြံနေမယ်ဆိုရင်အနာဂံထိအောင်ဖြစ်နိုင်တယ်တဲ့ဒွေနံပလနံအဲ့ဒီအထက်မဲ့ဖို့နှစ်ပါးကိုနှစ်ပါးတို့တွင် တပါးပါသောဖို့ကိုပါတိကင်ခံတဲ့ မလွဲဧကံရရှိနိုင်တယ်ဆိုတာကိုမြတ်စွာဘုရားက နှင်းနဲ့ပိုင်းခြားပြီးတော့ဟောခဲ့။ဘာနဲ့ပိုင်းခြားဟောခဲ့တယ်။အဲ့ဒီလိုနှင်းနဲ့ပိုင်းခြားပြီးတော့ဟောခဲ့တယ်ခုနှစ်နှစ်အာထုပ်ပါခုနှစ်နှစ်တကယ်ကိုမိမိတို့စိတ်ကိုတန်ရောစင်တွေဖြတ်အင်းကစီးပွားရေးလုပ်ငန်းတွေဖြတ်ဖြတ်ပြီးတော့တကယ်ကိုဧကစားတွေတယောက်တည်းစိတ်ညဉ့်ရနေရအရက်ကိုချင်းကန်ပြီးတော့ မိမိရဲ့ကျမ်းမာရေးအရာလေးနဲ့ဆေးဝါးလေးနဲ့စားဖို့တောက်ဖို့စွမ်းခဲပွယ်လေးလိုအပ်တော့လုံလောက်တဲ့လုံလောက်မှုလေးရမယ်ဆိုရင်အဲ့ဒီမှာဒီတရားကိုသာစောင်းပေးပြီးတော့ဘုန်းကြီးပြောတဲ့အတိုင်းဣရိယာပုမရွေးဗာမရွေးရမှာလဲနေရာရောရွေးရအောင်မလားနေရာမရွေးအချိန်ရောရွေးရအောင်မလားချိန်မရွေးအဲ့ဒီသုံးမရွေးသုံးချက်နဲ့ညီအောင် ထိုင်ရင်လည်းရှုနေမယ်ရရင်လည်းရှုနေမယ်သွားရင်လည်းရှုနေမယ်စားရင်လည်းရှုနေမယ်အေးရင်လည်းရှုနေမယ်နောက်ဆုံးမြတ်စွာဘုရားကုံကုံပြောလိုက်မယ်ဥစ္စာရပတ္တဝကာမေတဲ့မင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တမ္ပဇာနာကာရီအတိညာနဲ့ပြုပါကွာတဲ့တတိမလွတ်ပါစေနဲ့တဲ့အဲ့တော့နေရာရောရွေးစရာလိုသေးရဲ့လားမလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်ရှုမှတ်နေအဲ့ဒီလိုရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလွန်ကြာမှ9နှစ်ပါတဲ့ အလွန်ကြာမှဘယ်နှစ်တယ်လဲခုနှစ်နှစ်ပါကွာဒီတဲ့ဉာဏ်ထင့်မြက်မယ်ဆိုရင်တဲ့တိဋ္ဌံတုဘိကဝေတတ္တဝတ္တန်ဤခုနှစ်နှစ်ဆိုတာအကြာကြီးပဲကွာဉာဏ်ထင့်မြက်တဲ့ပုဂ္ဂိုလ်အဲ့လောက်အားထုတ်ဖို့မလိုပါဘူးတဲ့ယောဟိကောစီဘိကဝေအိမိသတ္တရောတတိပဋ္ဌာနေဧဝံဘာဝေယသဝတ္တန်ဤပြင်စဝတ္တန်ဤသတ္တရေဝတ္တန်ဤတိနိဝတ္တန်ဤဒွေဝတ္တန်ဤဧကံဝတ္တန် ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်ကြီးတအောင်အာထုတ်စရာမလိုဘူးတဲ့6နှစ်အာထုတ်ပါတဲ့ဘယ်နှစ်နှစ်အာထုတ်ရမှာလဲ6နှစ်ဒါဆိုဗျာလူတွေအကြိုက်လဲပြောပေးတာကြည့်လူတွေရစ်တူတူလေးအာထုတ်ချင်တာဆိုတော့မြတ်စွာဘုရားလျှော့လျှော့ပေးတယ်ကြည့်6နှစ်အာထုတ်ပါကွာတဲ့ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဒီတဲ့ဉာဏ်ထင်းမြတ်အောင်မယ်ဆိုရင်9နှစ်အာထုတ်ပါကွာတဲ့ပြစ္ဆဝတ္တနည်း ဒီတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်စဉ်၅နှစ်ကြီးအာထုတ်ဖို့တော့မလိုပါဘူးတဲ့ဇတ္တာရိဝတ္တဏီမင်း၄နှစ်ပဲအာထုတ်กว่าတဲ့ယဟနာတိအောင်ဖြစ်နိုင်တယ်တဲ့ဒီတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်တိနိဝတ္တဏီ၃နှစ်အာထုတ်တဲ့ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဒွေဝတ္တဏီ၂နှစ်အာထုတ်တဲ့ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဧကံဝတ္တန်တဲ့တစ်နှစ်ပဲအာထုတ်ပါကြည်ညာထင်းမြတ်ရင်အကြာကြီးအာထုတ်ဖို့လိုသေးလား မလိုဘူးနော်ညံထက်မြက်တဲ့ပုဂ္ဂိုလ်ဆိုအကြာကြီးမလိုဘူးတကယ်ကိုတချို့တပုဂ္ဂိုလ်တွေမှာတထိုင်လေးနဲ့တရားသဘောပေါက်နေတာလေးတွေကိုတရားရဲ့သဘောတဘာဝလေးတွေကိုမြင်နေတာရှိပါတယ်နောက်ဒီဟာကြံလွန်းနေဆိုတော့တိဋ္ဌတုဘိကဝေဧကဝတ္တံနဲ့ညံထက်မြက်ရင်တနှစ်ဆိုတာတောင်ကြာပါသေးတယ်ကွာဒီတော့ဘလောက်အားထုတ်ရမှာလဲဆိုတော့ယောဟိကောစီဘိကဝေအိမေဇတ္တာတို့တတိပဋ္ဌာန်ဤဧဝံဘာဝေယတတ္တမာတာနိတဲ့ ခုနှစ်လအားထုတ်ပါကွာတဲ့တနှစ်တည်းအောင်အားထုတ်ဖို့မလိုပါဘူးတဲ့ဉာဏ်ထင်းတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှလတယ်လဲခုနှစ်လပဲအားထုတ်တယ်ခုနှစ်လအားထုတ်ရင်တဲ့အင်ညာဝါယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့ဘာတိအောင်ဖြစ်နိုင်လဲအေးယဟန္တာတိအောင်ဖြစ်နိုင်တယ်တတိဥပါရိသေးသေးဥပါဒံအစွဲလန်းကြံနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အနာဂံဖြစ်နိုင်တယ် အောက်မဲ့အောက်ဖို့တောင်မပြောဘူးနော်မြတ်စွာဘုရားအထက်မဲ့အထက်ဖို့နှစ်ပါးကိုပြောထားတာတကယ်အထက်ဆုံးအရတ္တမညာပူညာကိုပြောထားတာအစွမ်းလန်းလေးကြံနေမှအနာဂါမိမဲ့ဖို့ဒီလိုကိုရနိုင်တယ်တဲ့ဘယ်နှလန်းအထုတ်ခိုင်းတာလဲခုနှစ်လန်းရတယ်ဒီညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်လေခုနှစ်လဆိုတာလည်းပဲအမတန်ကြာပါတယ်တဲ့အဲတော့ခုနှစ်လထီအောင်အထုတ်ဖို့မလိုပါဘူးတိဋ္ဌတုတိဋ္ဌတုဘိက္ခဝေတတ္တမာတာနိတဲ့ခုနှစ်လဆိုတာထားလိုက်ပါတဲ့ ယောဟိကောစီဘေကဝေဣမိစတ္တာရောတတိပဋ္ဌာနေဧဝံဘာဝေယသမာတာနိတဲ့6လအာထုဗဒလာအာထုရမှာလားဒီညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဒီမှာတဖြည်းဖြည်းလျှော့သွားတယ်6လလောက်အာထုပါဒီတဲ့ညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ပြင်စမာတာနိတဲ့9လအာထုပါဗဒလာအာထုရမှာလဲအပိုင်းခြားနေတော့မြတ်စွာဘုရားတိတိကျကျပြောနေတာ စတ္တာရိမာတာနိတဲ့ဒီတဲ့ညံထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်လေးလအားထုတ်တယ်။တိနိမာတာနိတဲ့သုံးလအားထုတ်တယ်ညံထင်းမြတ်။ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့တွေးမာတာနိနှစ်လအားထုတ်တယ်။ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဧကမာတန်တဲ့တလပဲအားထုတ်တယ်။ဘုန်းကြီးတို့ယောဂီများပူတောင်သဘောကျစရာကောင်းလာပြီ။တပြေးပြေးလျှော့ပေးနေတာမြတ်စွာဘုရားကတလပဲအားထုတ်တယ်။ ဒီတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်အတ္တမာတန်နဲ့လာဝက်ကလေးအထုတ်တယ်15ရက်15ရက်လောက်အထုတ်ရင်တဲ့အင်ညာဝါအရဟတပုဂ္ဂိုလ်ဖြစ်စီတတိဥပါရိသေးသေးဥပါဒံအကျွင်းကြံရှိနေလို့ရှိရင်တဲ့အနာဂမ်မိတာဝါအနာဂမ်မိပုဂ္ဂိုလ်ဖြစ်စီဒွေနံဖလန်းနံနှစ်ပါးသောဘုတို့တွင်အညတရဗလံတပါးပါသောဘုကိုပါတိကင်ခံ တကယ်ကိုအမှန်အဖြစ်ရနိုင်ပါလေတဲ့မြတ်စွာဘုရားကဒါဘုန်းကြီးတို့ကြည်နော်15ရက်တိအောင်မြတ်စွာဘုရားရှုပ်ပြီးတယ်ဒါဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ပြောတာဉာဏ်အထင်းထင်းမြတ်တဲ့ပုဂ္ဂိုလ်တွေတဖြည်းဖြည်းအစဉ်စဉ်ဟောဒီဉာဏ်တည်တဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်တွေရောရှိနေပြန်တယ်အဲ့လိုပုဂ္ဂိုလ်မျိုးအတွက်ကြတော့မြတ်စွာဘုရားကတိဋ္ဌတု အတ္တမတံတိလာခွဲ15ရက်ဆိုတာထားလိုက်ပါအောင်နော်တဲ့ ယောဟိကောစီဘိက္ခုယိအိမေဇတ္တာရောတတိပဋ္ဌာနေဧဝံဘာဝေယဧဝံဘာဝေယတတ္တမတတ္တဟံတဲ့9ရက်တဲ့ဘယ်နှရက်တဲ့လဲတတ္တဟံ9ရက်တို့ကာလပတ်လုံးနဲ့ဘာဝေယငါဗျာညွှန်ကြားတဲ့အတိုင်းဒီတတိပဋ္ဌာန်တရားကိုစနစ်တကျရိုးရိုးသေးသေးနဲ့ကြိုးကြိုးစားစားဘူ၅ပါးဥစည်းပြီးတော့အထုတ်မယ်ဆိုရင်တဲ့ဘာ၅ပါးဥစည်းရမှာလဲဘူ၅ပါးနော် တရားဘူဝရိယဘူတတိဘူတမာရိဘူပညာဘူတရားဆိုတာယုံကြည်မှုတရားဆိုတာဘာလဲငါခုနှစ်ရက်အတွင်းတရားရကိုရရမယ်ဆိုတာကိုကိုကိုယုံကြည်မှုအပြည့်ရှိရမယ်သဘောပါပါတယ်နော်ယုံကြည်မှုမရှိဘဲနဲ့ငါရမှရပါမလားဆိုတဲ့လုံနဲ့မလုံနဲ့တော့မရအောင်အဲ့ဒီလိုစိတ်မျိုးလေးနဲ့ဘကိုကိုကိုကိုမယုံကြည်ဘူးငါမှလုံမှလုံနိုင်ပါမလားဆိုတဲ့ဒီယုံကြည်မှုနည်းနေတဲ့ပုဂ္ဂိုလ်ဘယ်လိုမှမရနဲ့ယုံကြည်မှုရှိရမယ် ဘုန်းကြီးတို့မြန်မာနိုင်ငံမှာတိပိဋကပြန်တာပထမဦးဆုံးအောင်မြင်တဲ့ပုဂ္ဂိုလ်ဟာဘယ်ပုဂ္ဂိုလ်လဲမင်းကုံတိပိဋကဆရာတော်ဘုရားကြီးဒီတိပိဋကဆရာတော်ဘုရားကြီးဒီစာရီကျက်တဲ့အချိန်ဟာတက်တော်40ကျော်သွားပြီတက်တော်40ကျော်မှဒီပိဋကသုံးပုံကိုကျက်တာမင်းကုံဆရာတော်ဘုရားကြီးရဲ့အရင်ဝိနည်းငါးချမ်းကိုအောင်မြင်သွားတဲ့ပုဂ္ဂိုလ်ရှိသေးတယ် ဒါဘုန်းကြီးတို့ပရိသတ်တွေသိချင်မှလည်းသိမယ်အဲ့ဒီဝိနည်းငါးချမ်းကို ပထမဦးဆုံးအောင်မြင်အောင်အားထုတ်သွားတဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့အခုရန်ကုန်မြို့ကဘာအေးကဘာအေးဒီမှာဘုရားကြီးဟိုကဘာအေးအတွင်းကဘာအေးရဲ့ဘေးမှာမြောက်ဥက္ကလာကိုသွားတဲ့လမ်းလမ်းခွေရှိတယ်လမ်းစုံလမ်းစုံရဲ့တောက်မှာအခုဆိုရင်မဟာစီအပြည်ပြည်ဆိုင်ရာဌာနဆိုတာရှိတယ်အဲ့ဒီကျောင်းတိုက် အဲ့ဒီကြောင်းတိုင်းမှာတရင်သုံးသွားတဲ့ဆရာတော်ဥပညာဇောတန်တဲ့ပထမဦးဆုံးတိပိဋကကိုဝီနည်းငါးချမ်းအာဂုံဆောင်သွားတာအဲ့ပုဂ္ဂိုလ်ပဲဘုန်းကြီးတို့တိပိဋကစာမူဝဲကြီးနိုင်ငံတော်သမတဥဆောင်ပြီးတော့ဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ချုပ်စာအုပ်သွင်းတဲ့တိပိဋကစာမူဝဲကြီးကျင်းပတဲ့အခါမှာတနေ့လေမအောင်မြန်ဘူးတပန်းမှမပန်းလာဘူးဒီစာမူဝဲဖြေနေတဲ့ပုဂ္ဂိုလ်တွေသွားကြည့်အဲ့ဒီမှာကျမ်းမာရေးစောင့်ရှောက်မှုတွေအများကြီးပေးထားတယ် ကြမ်းပါကြအောင်စားတွေကိုတခါလဲအာကုံဆောင်ထားတာဆိုတော့မစားနိုင်မတောင်းနိုင်ဒါတွေကိုပဲပြန်ပြီးတော့နှလုံးသွင်းနေတာစိတ်ထဲမှာဒါတွေပဲဒီစားတွေပဲစိတ်ထဲမှာရှိနေအဲဒီမှာဒုတိယတစ်နှစ်ကျင်းပတယ်မအောင်မြန်အဲဒီအဲ့ဒီမှာမီဒီယာဘက်ကလည်းစာပေတွေကသတင်းစာတွေကရေးဒီစာမိုးပွဲကြီးကယဟန်တန်ဃာတော်တွေတတ်နေတဲ့စာမိုးပွဲကြီးဒီစာမိုးပွဲကြီးဖြေတဲ့ပုံကိုယ်ကြီးဘယ်ဆရာတော်ဘယ်ကိုယ်တော်ပြန်တော်မူသွားပြီဘယ်ဆရာတော်ဘာယောဂနဲ့ပြန်တော် ဟာတတ်နေတဲ့ဆရာတတ်နေတဲ့စာမူဝဲကြီးဒီစာမူဝဲကြီးပိတ်သိမ်းမှာဆိုတာတွေကိုတခါလေရေးကြတာတင်းစားတယ်အဲ့ဒီမှာအခက်အခဲဖြစ်တာအခက်အခဲတွေဖြစ်တဲ့အခါကျတော့ဒီစာမူဝဲကြီးကျင်းပတဲ့ခေါင်းဆောင်ဖြစ်တဲ့ပုံကိုယ်ကြီးခက်ပြီးငါတို့သုံးနှစ်ပြည့်တဲ့အခါမှာတပန်းလောက်မှမထွက်လို့ရှိရင်တော့ငါတို့စာမူဝဲကြီးဆက်ကျင်းပလို့မဖြစ်တော့ဘူးဒီတပန်းလောက်ရအောင်ငါတို့ရှာမှဖြစ်မယ်ငါတို့တန်းပြည်လေးကိုလိုက်ရှာမှဖြစ်မယ်အဲ့ဒီမှာလိုက်ရှာမှဖြစ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအဖွဲထဲမှာ တာမန်အဖွဲ့ဝင်ဖြစ်တယ်ဘုန်းကြီးတို့ရွှေပစုံဥပွင့်ကောင်းဆိုတာကြားဘူးမှာပါအဲ့ဒီဥပွင့်ကောင်းကတာမန်အဖွဲ့ဝင်လေအဲ့ဒီမှာစာဥသွင်ကကိုပွင့်ကောင်းကြီးကြုတ်ကြားဘူးတယ်ဗျာခမရမှာယဟန်တပါးရှိတယ်ညံအင်မတန်ကောင်းတယ်လို့ကြားဘူးတယ်ဟုတ်ပါတယ်ကျွန်တော်ယဟန်ညံအင်မတန်ကောင်းတယ်အဲ့ဒီယဟန်ဘယ်ရောက်သွားလဲတောထွက်သွားပြီတောထဲမှာတရားထုတ်နေတယ်အဲ့ဒီယဟန်လေးဒီတိပိဋကမြန်ပြန်မယ်ဆိုရင် ပြန်နိုင်ပါမလားပြန်နိုင်တယ်သိကြတယ်ညံ့အင်မတန်ကောင်းတယ်ကိုရင်ဘဝနဲ့ဝင်းနေငါးချမ်းဘုန်းကြီးတို့ဒီစာအုပ်ကြီးတွေဒီလိုအထူးကြီးငါးအုပ်ကိုရင်ဘဝနဲ့ပြန်တာအဲ့လိုဝင်းနေငါးချမ်းကိုကိုရင်ဘဝလေးနဲ့ပြန်တယ်ကိုတော့အဲ့လိုဆိုရင်ဗျာခမညာကျွန်တော်တို့ဒီစာမိုးဝဲကြီးကိုခမညာကူညီပေးသမ်းပါခမညာဥစဉ်ကိုလိုက်ပင့်ပေးစမ်းပါအဲ့ဒီမှာပင့်ခိုင်းတာ ပင်ခိုင်းတဲ့အခါကျတော့အာခုတောထွက်ပြီးတရားတွေအထုတ်နေတယ်တောထဲမှာမြို့ထဲမှာမရှိဘူးရှားပြားခင်ဗျဒီနှစ်ဒီပွဲမှာဒီနှစ်မှမှအောင်သူမရှိရင်ကျွန်တော်တို့ဆောင်မွေးကြီးကဖြစ်သိမ်းရတော့မယ်အဲ့တော့စပီးဟူတရင်စာတွေကလည်းတိုက်ကုန်ကြပြီအဲ့တော့ကျွန်တော်တို့ဆောင်မွေးမဖြစ်သိမ်းရအောင်ရှားပါဆိုတဲ့အခါကျတော့မှဥပွင့်ကောင်းကသွားပြီးတော့သူဦးစင်းတံပင့်တယ်ဦးစင်းကသူမလုပ်လို့တော့ပါဘူးဒီပရိယတ်တိစာပေတွေနဲ့သူအချိန်အကုန်မခံနိုင်တော့ပါဘူးအချိန်လေးဟာတက်တန်းလေးဟာတူတူလေးပါ အဲ့ဒီတူတူလေးအချိန်လေးကိုဘုရားသာသနာတော်နဲ့တွေ့နေတဲ့အခါမှာသူဝိမု ക്തി ဒုက္ခဆိုတဲ့ဘဝလွတ်မြောက်မှုချမ်းသာကိုဒီဘဝနဲ့သူအပြီးဆုံးယူသွားခြင်းနဲ့ဒါကြောင့်မို့မလိုက်ပြရစေနဲ့ဒကာကြီးကလည်းအမျိုးမျိုးဖုံဖုံတောင်းပန်ပြီးတော့လျှောက်ထားဘယ်လိုမှငင်းလို့မရတဲ့အခါကျတော့ကဲဒီလိုဆိုရင်အဲ့ဒီဆရာဦးဇင်းဥပညာဇောတာကကဲကျုပ်ပြန်မယ် ဇာပြန်ပြီးလို့ဇာမဝယ်ကြီးပြီးပြီဆိုရင်ကျုပ်ကိုတော်တယ်ပြန်ပို့မလားခမရဂတိပေးဆိုတော့အဲ့ဒီမှာဥပွဲကောင်ကဂတိပေးပါတယ်တပည့်တော်ပြန်ပို့ပါမယ်တပည့်တော်ကိုယ်တိုင်ပြန်ပို့ပေးပါမယ်ကဲကြည့်လို့ဆိုရင်ကောင်းပြီကျုပ်လိုက်ခဲ့မယ်ဆိုလိုက်လာလိုက်လာပြီးတဲ့အခါကလည်းကြတော့မဟာစီသာသနာရိတ်တာသေတနာရိတ်တာကိုပင့်လာရိတ်တာကိုပင့်လာပြီးတော့ဒီတိုင်းနဲ့စာမဖြစ်သေးဘူးပြန်နှွေးရမယ် အဲ့လိုဆိုတော့ကျုပ်ကိုစာချပေးနိုင်တဲ့ပုဂ္ဂိုလ်ကျုပ်တွေ့မှဖြစ်မယ်ဒီလိုဆိုရင်အရှင်ဘုရားဘယ်ပုဂ္ဂိုလ်နဲ့ဒီစာကိုဒီစာတွေကိုပြန်လုပ်ချင်တယ်မဟာစီဆရာတော်နဲ့ပြန်လုပ်ချင်ပါတယ်ဆိုတော့အဲ့ဒီမှာမဟာစီဆရာတော်ဘုရားကြီးဟာအဲ့ဒီပထမဦးဆုံးတိပိဋကအောင်မြင်ခဲ့တဲ့ဥပညာဇောတာကိုဝိနည်းငါးချမ်းချပေးလိုက်တာအဲ့ဒီမှာလာပိုင်းလေးအတွင်းမှာဝိနည်းငါးချမ်းချပေးပြီးတော့အဲ့ဒီဥပညာဇောတာဟာဝိနည်းငါးချမ်းကိုတခါလဲအာကုံဆောင်ပြီးတော့ အဲ့ဒီတတ္တယဒီတိပိဋကစာမွေးကြီးပြန်တဲ့နှစ်မှာ ပထမဦးဆုံးတိပိဋကအောင်မြင်တဲ့ပုဂ္ဂိုလ်ပါဆိုတာကိုအဲ့ဒီဟာဆရာတော်ဥပညာဇောတအဲ့ဒီဆရာတော်ဖြစ်ပါတယ်အဲ့ဒီဆရာတော်ကပြန်ပြီးတဲ့အခါကျအောင်မြင်သွားပြီကဲခမရတို့အဖွဲ့အစည်းလေးတည်တံ့သွားပြီခမရတို့ဂတိအတိုင်းကျုပ်ကိုတောကိုပြန်ဖို့ပါဆိုတော့ အဲ့ဒီမှာတနိုင်ငံလုံးကသတင်းစာထဲမှာဘလူပြန်နေအောင်ဒီဆရာတော်ရဲ့ဒီပုံတွေနဲ့ဘလူပြန်နေဟိုကပူဇော်ဝဲလုပ်မယ်တရားပူဇော်ဝဲလုပ်မယ်ဟိုမျိုးကဒီမျိုးကဖြစ်ကုန်ပထမဦးဆုံးဒီပိဋကကိုအကုန်လုံးသုံးပုံစလုံးမပြန်နိုင်သေးဘူးဒါပထမဦးဆုံးအောင်မြင်မှုထွက်လာတာလေအောင်မန်းစုကူးလာတာအဲ့ဒီခါကျတော့အဲ့ဒီမှာ အားလုံးကအရှင်ဘုရားအခုဆိုရင်တာမန်ပုဂ္ဂိုလ်လေးမဟုတ်တော့ဘူးဘုရားတဲ့နိုင်ငံတော်ကကိုးကွယ်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီအဲ့တော့အခုတပည့်တော်တို့နိုင်ငံမှာ ငြိမ်ဝကပြပြမှုကလည်းမရှိဘူးအလန်းနီးနဲ့ကွန်ပျူနှစ်နဲ့ဘာနဲ့အဲ့ဒီလိုတွေဆိုတော့တော်တယ်မှာအရှင်ဘုရားကသာဒီမှာဟိုဆွဲသွားပြီးတော့တပုံတွေကဆွဲပြီးတော့ဘယ်လောက်ပေးရမယ်ဘာနဲ့ရွေးရမယ်ဆိုတပည့်တော်တို့ဒုက္ခရောက်ကုန်ပါလိမ့်မယ်ဗျာအရှင်ဘုရားအဲ့ဒီမှာတော်တယ်ပြန်သွားလို့မရပါဘူးဘယ်လိုမှမဖြစ်နိုင်ပါဘူးအဲ့ဒီမှာအကုန်လုံးကဝိုင်းလျှောက်လျှောက်တော့လေဒီကိုတော်ကလည်းတော်တယ်ဒါနဲ့ ခုဘိုးချင်းတို့မြောက်ဥက္ကလာသွားတယ်ဆိုတာအဲ့ဒီအချိန်တုန်းကဒီကဘာအိပတ်ဝန်းကျင်တို့ဘာလို့ဆိုတော့တိုးကြီးပဲအဲ့ဒီမှာတိုးကြီးပဲအဲ့ဒီမှာဥပွင့်ကောင်းကသူចောင်းဆောက်ចောင်းဆောက်ပြီးတော့အရှင်ဘုရားဟိုတိုးကြီးတဲ့တော့မထွက်ပါနဲ့ဒီမှာပဲအရှင်ဘုရားတိုးထွက်တော်မူပါဆိုပြီးတော့အဲ့ဒီကဘာအိမြောက်ဥက္ကလာသွားတဲ့လမ်းစုံဘေးမှာចောင်းဆောက်ပြီးတော့လူခဲ့တာအဲចောင်းဆောက်ပြီးတော့လူခဲ့တာအဲ့ဒီလိုဘုန်းကြီးတို့ဒီမှာကိုးကွယ်ခဲ့တာနောက်ဆုံးဒီဆရာတော်ဟာလည်းပဲ လူအတွေ့မခံဘဲနဲ့မြို့အတွင်းမှာတိုးထွက်နေတဲ့ဆရာတော်ဘသူမှအတွေ့မခံဘူးကျောင်းတကားကြီးအကုန်ပိတ်ထားတယ်သူ့မှာကပ်ပရတယောက်ကလွဲပြီးသူကျောင်းနဲ့ဘသူမှမရှိဘူးဆုံးခံအပြင်ထွက်တယ်ဘယ်လိုမှမျက်စိလမ်းမကြည့်ဘူးမျက်လွှာချမ်းပြီးဆုံးခံထွက်တယ်အဲ့ဒီမှာဆုံးခံထွက်ပြီးဖုံးပြီးကပ်ပရကျွေးမွေးပြီးတော့သူဟာသူတရားပဲအားထုတ်နေတာနောက်ဆုံးလည်းတပါးတည်းပဲအဲ့ဒီလိုနဲ့ပဲဒီဆရာတော်ဟာอืมတက်တော်60ကျော်80လောက်မှာပြန်လုံတော်မူသွားပါတယ်ခွန်ကြီးတို့ ရန်ကုန်မြို့ကိုရောက်တဲ့အချိန်လောက်ပါပဲဒါပေမဲ့လို့ဘုန်းကြီးတို့ကဘာမှမသိသေးတဲ့အတွက်သွားတောင်မဖူးလိုက်ရပါဘူးအဲတော့အဲ့ဒီအချိန်မှာဘုန်းကြီးကရှင်မင်းဝန်သာသနာရိပ်တာရောက်ပါပြီအဲ့ဒီအချိန်မှာပဲဒကာကြီးရွှေပစုံဒကာကြီးဥပွင့်ကောင်းကဘုန်းကြီးစီရောက်ပြီးစကားပြောနေတဲ့အချိန်မှာဒီအကြောင်းလေးတွေအဲဟိုကကပ္ပိယဖြစ်တဲ့ပုဂ္ဂိုလ်ကလာအကြောင်းကြားတဲ့အတွက်ကြောင့်အဲ့ဒီမှာဇာပနာချတာလေးတွေရှိပါအဲ့တော့ဆိုလိုရင်းကတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေဟာ ဘုန်းကြီးတွေဒီလောက်ထက်မြက်တဲ့ပုဂ္ဂိုလ်တွေဟာတရားတွေအားထုတ်ရင်အချာကြီးတောင်အားထုတ်ဖို့လိုသေးရဲ့လားမလိုဘူးတဲ့မြတ်စွာဘုရားကဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအဲ့ဒီခုနှစ်ရက်မှလည်းအားထုတ်တဲ့အခါမှာစောစောကပြောတဲ့ပူ၅ပါးဥစည်းဖို့မလိုဘူးလားဗျာအဲ့လိုပူ၅ပါးဥစည်းပြီးတော့အားထုတ်မယ်ဆိုရင်ခုနှစ်ရက်အတွင်းမှာယဟန္တာမဖြစ်နိုင်ဘူးလားတကယ်လို့အစွဲလန်းကြံနေမယ်ဆိုရင်အနာဂံထိအောင်ဖြစ်နိုင်တယ်။ဘာဖြစ်နိုင်လဲ ကဲဒီတော့ခုနှစ်ရက်လောက်အာထုတ်ယုံနဲ့တကယ်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအာထုတ်သင့်သလားအာမထုတ်သင့်ဘူးလားတကယ်လို့အထက်မညာပူညာနေမရသေးဘူးလို့ထားအောင်ဘုန်းကြီးဒီတတိပဋ္ဌာန်တရားလေးကို အာထုတ်လို့အာယုံမှစိတ်လေးမိလို့ စိတ်တည်ကြည်မှုတမာတိလေးကောင်းကောင်းဖြစ်နေပြီကာမေသန္တာဗျာပါဒဌိနာမိတ်ဥဒိစ္စကုကုဇဝီစီကိစ္စဆိုတဲ့နိဝရဏ၅ပါးနိဝရဏဘယ်နှပါးလဲအဲ့ဒီနိဝရဏ၅ပါးကင်းပြီးတော့မဆိတ်ကလေးကြီးတဲ့စင်ကြယ်နေပြီဆိုတဲ့အချိန်လေးမှာစင်ညစ်ကြီးတွေမစင်ကြယ်နိုင်ဘူးလားတောကပရိဒေဝတွေမလွန်မြောက်နိုင်ဘူးလားကိုဆင်းရဲစိတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားယောဂီများလက်တွေ့အားထုတ်ရင် မိမိတို့မှာသားကြောင့်ဖြစ်စေသမီးကြောင့်ဖြစ်စေပစ္စည်းကြောင့်ဖြစ်စေယာရုဂုံတင်ကြောင့်ပဲဖြစ်စေအလုကံကြောင့်ပဲဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိရဲ့စိတ်ထဲမှာသောကပရိဒီဝါတွေဖြစ်ခဲ့လို့ရှိရင်စိတ်ထဲမှာကိုယ်ဆင်းရဲစိတ်ဆင်းရဲတွေကြုံတွေ့နေပြီဆိုရင်ဒီတတိပဋ္ဌာန်တရားလေးပွားများလို့ဒီတမာရီလေးရဟလို့နိဗ္ဗာန်တရားလေးတွေပယ်နိုင်လောက်ပြီဆိုရင်ကိုပဲဒီအကျိုးတွေမရနိုင်ဘူးလားအထင်မဲ့ညာနေရမှာမဟုတ်ပါဘူးဒီအကျိုးလေးလောက်တော့ဖြင့်ဘုန်းကြီးတို့ယောဂီများ အားထုတ်နေစဉ်မှာကိုပဲရနိုင်ပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးကဒီဒီတတိပဋ္ဌာန်ဝန်ခံချက်တရားတော်နဲ့စပ်ပြီးတော့မြတ်စွာဘုရားကပါဠိလိုဟောထားတယ်။မြတ်စွာဘုရားရှင်ကပါဠိလိုဟောထားတယ်။ယောဟိကောစီဘေကဝေစတ္တာတော်တတိပဋ္ဌာန်နေ။အဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမြန်မာရှစ်လုံးဘွဲ့ဆောင်ပုဒ်ကြပြားလေးနဲ့ပေးထားတယ်။အဲ့ဒါလေးကိုဘုန်းကြီးတို့မှတ်သားလို့လွယ်ကူအောင်ဒါလေးဆိုကြရအောင်နော်။ တတိပဋ္ဌံဓမ္မစက်ကိုဝန်ခံခြင်းနဲ့ဒုမြတ်စွာဟောမိန်ဘုံမာထိုတရားကို ဖြစ်ပွားစေတဲ့ရှင်လူမှဟောဘုန်းကြီးတို့ဒီမှာတတိပဋ္ဌံတရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်ကဝန်ခံခြင်းနဲ့ဟောခဲ့တယ်တဲ့ ဟောမိတ်ဘုံမှာထိုတရားကိုဖြစ်ပွားစေတဲ့ထိုလူမှာအလွန်ကြာရင်ဘယ်နှနှစ်တယ်လဲဆိုလိုက်အလွန်ကြာလျင်ခုနှစ်နှစ်နဲ့ယဟန္တာစစ်ဖြစ်နိုင်ပါဆွေးမှုကြံတောင်းနာခံလောက်တော့ဆက်ရောက်မဲတဲ့ဧကံပါ ဉာဏ်သူဆိုလျင်ခုနှစ်ရက်နှင့်ထိုဖို့မဲ့ကိုရနိုင်ပါဉာဏ်လျင်ဉာဏ်ထမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်အတွင်းလဲဆိုဉာဏ်သူဆိုလျင်ခုနှစ်ရက်နှင့်ထိုဖို့မဲ့ကိုရနိုင်ပါရဲရင်ခိုင်မာဝန်ခံချက်နဲ့ ဓမ္မစက်ကိုဟောခဲ့ပါမြတ်စွာဘုရားက तू ဟောတဲ့တရားကို तू ကိုယ်တိုင်အာမခံချက်မပေးဘူးလားတကယ့်ကိုဝန်ခံချက်ပေးပြီးတော့ကိုမြတ်စွာဘုရားဟောတာလားရင်းရင်ခိုင်မာဝန်ခံချက်နဲ့ဓမ္မစက်ကိုဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှနဲ့ မြတ်ဖရာကိုယုံကြည်ကတကယ်လို့သာကိုဟာနိဗ္ဗာန်ကိုတကယ်မျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်နိဗ္ဗာန်ကိုကိုဟာမျက်မှောက်ပြုပြီးတော့တွေ့သိခြင်းနဲ့ဆိုရင်ကတော့တကယ်ကိုမြတ်စွာဘုရားပုံမှာယုံယုံကြည်ကြည်နဲ့မြတ်စွာဘုရားဟောထားတဲ့တရားတော်ပုံမှာယုံကြည်မှုနဲ့တကယ်တရားထက်ထက်တန်တန်နဲ့ကြိုးစားအားထုတ်မယ်ဆိုရင်မိမိတရားအသိဉာဏ်ဓူလေးတွေအပယ်လွတ်နိုင်လောက်တဲ့ဉာဏ်ဓူလေးတွေလောက်တော့မရနိုင်ဘူးလား ဒါကြောင့်နိဗ္ဗာန်လိုသူမယုံမှားနဲ့မြတ်ဖရာကိုယုံကြည်ကတတိပဋ္ဌံကိုတန်တံအမြန်ပွားစီရာသူပွားစီမှနိဗ္ဗာန်ယမုတ်ချငြိမ်းအေးမှ တတိပဋ္ဌံဓမ္မစက်ကိုဝန်ခံခြင်းနှင့်ဒုမြတ်စွာဟောမိန်ဘုံမာထိုတရားကို ဖြစ်ပွားစေတဲ့ရှင်လူမှာအလွန်ကြာလျင်ခုနှစ်နှစ်နဲ့ယဟန္တာစေဖြစ်နိုင်ပါ ဆွေးမှုကြံတောင်းနာခံလောက်တော့ဆက်ရောက်မဲတဲ့ဤကံပါမြန်သူဆိုလျင်ခုနှစ်ရက်နဲ့ထိုဖို့မကူရနိုင်ပါရှင်းရင်ခိုင်မာဝန်ခံချက်နဲ့မြတ်ဖရာကိုယုံကြည်ကမြတ် ရှင်းရင်ခိုင်မာဝန်ခံချက်နဲ့ဓမ္မစက်ကိုဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှနဲ့မြတ်ဖရာကိုယုံကြည်ကတတိပဋ္ဌံကိုတန်တံအမြန်ပွားစီရာဒုပွားစီမှ နိဗ္ဗာန်ယမုတ်ချငြိမ်းအေးမှကဲဒီတော့ဒီတတိပဒံတရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကလည်းအလွန်ကြာရင်9နှစ်အလယ်လညံထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်9လတကယ်ညံထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်9ရက်ရဟန္တာတိအောင်ဖြစ်နိုင်တယ်ဆွဲမှုကြံရင်တောင်အနာဂံလောက်ဖြစ်နိုင်တယ်ဆိုတော့ ဘုန်းကြီးတို့ဒီမှာတရားပြသပြီးတော့လာခဲ့တာဘုန်းကြီးတို့မာစီယရိတ်တမာယောဘုန်းကြီးရွှေမင်းဝန်ရိတ်တမာယောဆိုရင်နှစ်ပေါင်း40ကျော်ပါပြီအဲ့ဒီနှစ်ပေါင်း40ကျော်ဘုန်းကြီးတရားပြခဲ့တာစခန်းပွဲလေးတွေမဟုတ်ပါဘူး9ရက်9ရက်10ရက်စခန်းမဟုတ်ပါဘူးရဲရှည်နှစ်ပေါက်တရားအထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးတို့တရားပြီးတရားပြခဲ့ရတာဖြစ်ပါတယ်အဲ့ဒီတည်းမှာဒီလိုဉာဏ်ထင့်မြတ်တဲ့ပုဂ္ဂိုလ်တွေဘုန်းကြီးတွေ့ခွင့်ပြုပါတယ် အင်တန်ကိုထက်မြက်တဲ့ပုဂ္ဂိုလ်တွေဒီရက်ပိုင်းလေးစပြီးတော့အာထုဆအချိန်လေးမှာကိုပဲတကယ်ကိုသဘောဆိုင်နေတဲ့ပုဂ္ဂိုလ်လေးတွေတွေ့ဘူးပါဘုန်းကြီးတရားပြတဲ့အချိန်စပြီးတော့အဲ့ဒီတုန်းကတရားပြစာပဲရှိသေးတယ်အဲ့ဒီကလေးမလေးကဘယ်ကလဲဆိုဖြာပုံက ဖြာပုံကနေပြီးတော့အဲ့ဒီမှာတငယ်ချင်းတွေနဲ့စေရန်စာမွေးပြီးတဲ့အခါမှာတရားဝင်တာအဲ့ဒီတရားဝင်တဲ့အခါမှာဒီကလေးမလေးကထူးထူးခြားခြားပါဒါ ဟိုသူ့ရဲ့အမျိုးလေးကတရုတ်အမျိုးຫນွယ်လေးပါအဲ့ဒီတရုတ်အမျိုးຫນွယ်လေးအဲ့ဒီမှာသူတရားစပြီးတော့ဝင်တော့ဘုန်းကြီးတို့ပထမနေ့မှာပဲဘုန်းကြီးနဲ့စပြီးတော့တွေ့တယ်စတွေ့တဲ့အခါကျတော့သူတရားတွေရှုမှတ်လို့ရပြီလားရှုမှတ်လို့မှတ်နိုင်ပြီလားဘုန်းကြီးအမေးပါ မှတ်နိုင်ပြီတဲ့ဘယ်လိုရှုမှတ်လဲဆိုတော့ဖောင်းနာပင်နာလေးရှုမှတ်တယ် အဲ့ဒီဖောင်းနာပိန်နာလေးရှုမှတ်တော့ယောဂီကဘယ်လိုသိလဲဆိုတော့တည်ရခြင်းတည်ရခြင်းတွန်းကန်တောင့်တင်းလာတဲ့သဘောလေးတွေ့တယ်ပိန်သွားတဲ့အခါကျတည်ရခြင်းရွတ်ရွတ်ရွတ်ရွတ်သွားတဲ့သဘောလေးတွေ့တယ်ကြည့်စပြီးတော့အာထုတ်တဲ့ရက်ကစပြီးတော့သူဟာသဘောတွေ့နေပြီဘုန်းကြီးတို့စအာထုတ်စပုဂ္ဂိုလ်ဟာဖောင်းနာပိန်နာတောင်မနှဲဖမ်းပြီးရှာဖမ်းမှတ်နေရတဲ့ပုဂ္ဂိုလ်ကြီးအခုသူဟာသဘောမိနေပြီဈဉ္ဉံလျှောက်တာတွေရောလျှောက်လာဆိုလျှောက်ပါလေတဲ့ ဘယ်လိုလျှောက်လဲဆိုတော့ညာလန်းနဲ့ပင်လန်းနဲ့လျှောက်ပါတယ်အဲ့ဒီတော့ညာလန်းနဲ့ပင်လန်းနဲ့လို့လျှောက်တော့ရောဘယ်လိုသိလဲဆိုတော့ခြေတော်ရဲ့ခြေတော်စီးဆိုတာမသိပါဘူးတဲ့တရွေချင်းတရွေချင်းရွေ့ပြီးတင်းတင်းသွားတာတောင့်တောင့်သွားတာဒါပဲတွေ့နေတာပဲတဲ့ဒါနဲ့ဘုန်းကြီးကသူ့ကိုဟိုတုန်းကတရားတွေအထုတ်ဖူးသလားလို့မေးတယ်ဟင်းအင်းနဲ့တခါမှအမထုတ်ဘူးတဲ့တရားတွေရောနာဘူးလား မနာဘူးတဲ့ဘာတရားမှမနာဘူးတဲ့ဘုန်းကြီးကျောင်းလည်းမရောက်ဘူးတဲ့ကဲဒီလိုဆိုရင်ကောင်းပြီအခုဘာလို့လိုက်လာအခုဘာလို့ဒီရောက်လာတငယ်ချင်းတွေကတရားအထုတ်မယ်ဆိုတော့ငါလည်းအထုတ်ကြည့်အောင်မယ်ဆိုလိုက်လာတာတဲ့အေးဟုတ်ပြီဒီလိုဆိုရင်ဩဘုန်းကြီးကထင်တယ်သူမိဘတွေကတရားအတွေ့အကြုံတရားအလေ့ကျင့်တွေများလို့ကလေးကမိဘတွေပြောနေတာလေးကိုကြားပြီးတော့သူသဘောပေါက်နေတာနဲ့တူတယ်ဆိုပြီးတော့မိဘတွေကရောလို့ဒီလိုတရားတွေပါတွေတရားရိပ်တာတွေဝင်သေးလားတရားအထုတ်ဘူးလား ဟင်းနဲ့ဖေရောမေရောဝါသနာမပါဘူးတဲ့ဘယ်သူမှဝါသနာမပါဘူးတဲ့သူကပြောတော့ဩဟုတ်ပြီဒီလိုဆိုရင်ဘုန်းကြီးအဖိုးဖွားကိုသွားပြီးမေးပြန်တယ်ဖိုးဖွားတွေကရောဆိုအဖွားတွေကအဖိုးဖွားတွေကပြည်ကြီးကလာတာတဲ့ပိုဝေးသွားပြီပေါ့ပိုဝေးသွားတရားနဲ့လုံးဝဝေးနေတယ်တရားနဲ့လုံးဝဝေးနေတော့ဘုန်းကြီးသိထားတာကအခုပြောတဲ့မြတ်စွာဘုရားဟောတဲ့အတိုင်းပဲဘုန်းကြီးရဲ့ကမ္မထမ်းဆရာတော်ဖြစ်တဲ့ဆရာတော်ကြီးဥဒ္ဒဇာတက တရားအထုတ်တဲ့အခါကာလမှာဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ကတရားပိုပြီးအတွေ့အသိဉာဏ်နဲ့တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ကအတွေ့အသိနေတယ်တဲ့ဒါတွေကိုဘုန်းကြီးတို့ကအမိရှိထားတယ်ဆိုတော့အော်ဒီကလေးမလေးဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒါနဲ့ဘုန်းကြီးကအခုဆယ်တန်းစာမွေးဖြစ်ထားတယ်အတန်းထဲမှာလို့ရှေ့ဆုံးကလားအလယ်ကလားနောက်ဆုံးကလားရှေ့ဆုံးကရှေ့ဆုံးတန်းကနေတာဒီလိုဆိုရင်စာမွေးတွေပါတွေဖြစ်ရတာရောဆိုတော့ ဂုံတုနဲ့ကြီးတယ်အဲ့ဒီခေတ်ကဘုန်းကြီးတို့လူရည်ကြုံခေတ်ဆိုတော့လူရည်ကြုံ၅ချက်ကွမ်းလူရည်ကြုံမှာတဲ့သူကကဲဘလောက်ထင်မြက်တဲ့ပုဂ္ဂိုလ်လဲဆိုတာကြည့်အဲ့ဒီလောက်ထင်မြက်တဲ့ပုဂ္ဂိုလ်ဖြစ်တော့အခုတရားကိုတကယ်တမ်းရိုးရိုးသေးသေးစိတ်ပါလက်ပါတကယ်တတိစိုက်ပြီးတော့ရှုမှတ်အားထုတ်တဲ့အခါကျတော့တကယ်ကိုပဲစအားထုတ်တဲ့နေ့မှာပဲအားထုတ်တဲ့အချိန်မှာပဲသဘောလေးတွေအကုန်မြင်သွားပြီတရားသဘောလေးတွေအကုန်လုံးမြင်သွားပြီသူကအဲ့ဒီလောက်ထိအောင်တရားအတွေ့အသိမြန်ပါတယ်နောက်တစ်ယောက် ခရိယံမျိုးသားလေးပါအဲ့ဒီခရိယံမျိုးသားလေးကမျက်စိအလင်းမရရှာပါဘူးသူတို့မှညီကိုမောင်နှမ၃ယောက်ရှိပါတယ်သူ့ရဲ့မိဘတွေကစင်ကာပူမှာနေပါတယ်ဒီကလေးတွေကရန်ကုန်မြို့မှာနေကြပါတယ်အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာအင်ဂျင်နီယာကြီးပါအဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်မကြမ်းမာမကြမ်းမာတဲ့အခါကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတားငယ်နဲ့သမီးလေးကိုအဖေ့တွေ သွားပြီးတော့တရားရိပ်တာဝင်ပြီးတော့နင်တို့ဆူတောင်းပေးကြအောင်ဖေးအတွက်ဖေးချမ်းမကြီးမကောင်းဘူးဟိုသားကြီးလေးမျက်စိနှစ်ကွင်းအလင်းမရတဲ့သားကြီးလေးကတော့ तू ဟာဟိုမျက်မမြင်ချောင်းကိုနေရတော့ခရစ်ယာန်ဖြစ်သွားတယ်သူကိုယ်၌ကလည်းခွင့်တောင်းတယ်မိဘများကိုသူ့ကိုခရစ်ယာန်လုပ်ခွင့်ပြုပါသူအခုလိုစာပေတွေတက်မြောက်ပြီးတော့နေတာဟာသူတို့ဂျေဇုတွေရှိလို့သူတို့ဂျေဇုတွေကြောင့်ကျွန်တော်တို့ကိုသူတို့ဤဝါဒအတိုင်းပဲခရစ်ယာန်ဝါဒ ဘာသာကိုယူခြင်းပါလေဆိုတော့မိဘများကလည်းခွင့်ပြုပေးလိုက်ပါတယ်အဲ့လိုခွင့်ပြုပေးလိုက်တဲ့အခါကျသူခရိယံယူဝါဒယူပါတယ်ဒါပေမဲ့အဖေနေမကောင်းလို့အမေကလည်းသူခရိယံမို့မတိုက်တွန်းပါဘူးဒီအငယ်လေးနှစ်ယောက်ကိုအဖေအတွက်သွားပြီးတော့တရားရည်တာဝင်ပေးပါအဖေအတွက်ဆူတောင်းပေးပါသူဆိုတော့အဲ့ဒါနဲ့တားကြီးလေးကကျွန်တော်လည်းတရားဝင်မယ်တဲ့အဖေအတွက်အေးအေးမင်းဝင်နေလဲကောင်းတာပေါ့အဲ့တော့မင်းဝင်ရင်လည်းဝင်ပေါ့လိုက်သွားဆိုပြီးလိုက်သွားတယ် လိုက်လာတယ်ဒီ तू ကမြင်တာကတော့လုံးဝကွယ်နေတာတော့မဟုတ်ဘူးရှေ့ကလူသွားရင်ရှေ့ကသူ့ရဲ့တထွားတထောင်လောက်အတွင်းကတော့မြင်တယ်အဲ့ဒီလောက်လေးတော့ဝါးဝါးလေးမြင်တယ်အဲ့ဒီလူရိတ်ကလေးကိုအဲ့ဒီသူ့ညီလေးတွေရှေ့ကသွားရင်သူ့ညီနောက်ကအသားလေး तू လိုက်သွားလို့ရတယ်အဲ့ဒီလိုဆိုတော့ तू အဲ့ဒီလိုလေးနဲ့လိုက်လာတယ်လိုက်လာပြီးတော့ तू လည်းတရားဝင်မယ်ဆိုတော့တရားအထုတ်မယ်ဆိုတော့ကဲထုတ်တာပေါ့ဘုန်းကြီးတို့ပထမရောက်တဲ့နေ့မှာပဲအထုတ်ပုံအထုတ်နီးလေးတွေနာကြားပြီးတော့ ။ရဲ့သူလည်းသီလလည်းစောက်တည်စေပါလေ။သီလလည်းစောက်တည်ပြီးတော့အဲ့ဒီမင်းဘုရားကြောတာမကြောတာထားတော့မင်းရဲ့သဘောပဲလို့မဟုတ်ဘူးတဲ့ကြောပါမယ်တဲ့သူ။ तू ကလည်းငငယ်တုန်းကတော့ तू ဟာဘုရားဘာသာကိုဟိုလောက်စွဲစွဲမြဲမြဲကြီးမဟုတ်ဘူးပေါ့။အဲ့တော့ तू ကြောပါမယ်သီလလည်းစောက်တည်ပါမယ်ဆိုကြစောက်တည်ဆိုပြီးတော့အဲ့ဒီမှာတရားအားထုတ်တယ်။ဒီလိုပဲအဲ့ဒီမှာတရား မေးတဲ့အခါဒီညီလေးတွေညီမလေးတွေဘုရားဘာသာလေးတွေသူဘာမှမသိဘောနာပင်လည်းတော့မှတ်လို့မရဘူးစိတ်တရားထွက်တယ်။ စိတ်တွေကတွေ့အဲ့ဒီကလေးမေးတဲ့ခါကျတော့စိုးစိုးကယောဂီလေးမေးတယ်လို့ပဲဖောင်းနာပင်နာမင်းမှတ်လို့ရသလားရတယ်ကဲဘယ်လိုသိလဲဆိုတင်းသဘောနဲ့ယောသဘောလေးပဲသိတယ်ဝမ်ဘိုက်ဆိုတာ तू မရှိဘူးတင်းလာတဲ့သဘောလေးရယောသွားတဲ့သဘောလေးရဒါလေးတွေပဲသိနေတယ်ဝေဒနာလေးတွေရှုတဲ့ခံမှလည်းပူသဘောလေးအေးသဘောလေးဒီသဘောလေးတွေပဲလိုက်သိနေတယ်ဆိုတာကိုတွေ့ရတယ်အဲ့တော့ဉာဏ်အင်မတန်ထက်မြက်တာအဲ့ဒီကလေးဆိုရင်ဒီမျက်မမြင်ကြောင်းမှာဘွဲရသည်ထိအောင်နေနိုင်တယ် ဘွဲရသည့်တယောက်နေပြီးတော့အိမ်မှာအင်္ဂလိပ်စာကျူရှင်ပြနေတယ်မျက်စိမမြင်ဘူးအဲ့ဒီလောက်တယောက်သူ့ရဲ့စွမ်းရည်နောက်ပြီးတော့နိုင်ငံတော်တော်စုံစုံလဲအစိုးရရဲ့ဇယိတ်နဲ့တော်တော်စုံစုံဟိုနိုင်ငံတွေကဖိတ်မှတကပြုလို့လည်းပဲတွားရတာနိုင်ငံတော်တော်စုံစုံလဲရောက်ဖူးတယ်အဲ့လိုညံထင်းမြတ်တဲ့ပုဂ္ဂိုလ်များဆိုရင်တရားအားထုတ်ရတာမြန်မလားကြာမလားကဲမြန်တယ်မိမိတို့ကိုယ်မိမိတို့ကိုယ်တိုင်ယုံကြည်မှုရှိတဲ့ပုဂ္ဂိုလ်တွေတကယ်ကို စိတ်ပါလက်ပါနဲ့ကြိုးစားအားထုတ်ကြည့်ပေါ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကလည်းပဲဒီဝိပဿနာဒီတတိပဋ္ဌာန်တရားတွေကိုဟောညွှန်ပြသနေတာဟာတဲ့ကိုတယောက်တည်းကိုတူးတဲ့သဘောကျပြီးတော့ကျင့်납ပြီးတော့ဟောပြောတာမဟုတ်ပါဘူးတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်၄50ဦးလောက်သဘောကျပြီးတော့ဟောကြားတာမဟုတ်ပါဘူးတဲ့ရာပေါင်းများစွာဒီတတိပဋ္ဌာန်တရားတွေအထုတ်ပြီးတော့တရားသဘောတွေ အားလုံးတွေ့မြင်နေကြပါပြီယခုလည်းတွေ့မြင်နေစေနောင်လည်းတွေ့မြင်လက်တန်ဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးကဒီတတိပဋ္ဌာန်တရားကိုလက်ကင်ထားပြီးတော့ဟောကြားနေတာပါဆိုတာကိုဆရာတော်ဘုရားကြီးရေးသားတော်မူတဲ့ဝိပဿနာအခြေခံတရားတော်ထဲမှာဆရာတော်ဘုရားကြီးကပွန့်ပွန့်လင်းလင်းရဲရဲဝံ့ဝံ့အမကန်ကြီးပြပြီးဟောထားပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲဒီတတိပဋ္ဌာန်တရားတွေအားထုတ်မယ်ဆိုရင် အားထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာအစာပိုင်းမှာရနိုင်တဲ့အကျိုးခုနှစ်မျိုးမရဘူးလားကဲနောက်ဆုံးကျင့်ကြံပွားများအားထုတ်တမ်းမယ်ဆိုရင်မြတ်စွာဘုရားကတကယ်သာဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲခုနှစ်နှစ်ဉာဏ်အလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဘယ်နှလားလဲခုနှစ်လဉာဏ်ထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်လောက်တယ်လဲခုနှစ်ရက်နဲ့ရနိုင်တယ်ဆိုတာကိုအာမခံချက် မပေးခဲ့ပေဘူးလား ဒါကြောင့်ယောဟိကောစီဘေကဝေဣမေသတ္တာရောတတိပဌာနေဧဝံဘဝေယတတ္တဟံတတဝတ္တနိဒွေနံဖလနံအညတရံဖလံဒိဋ္ဌိဝဓမ္မေဒိဋ္ဌိဝဓမ္မေအညတတိဝဥပါရိတေတိအနာဂာမိတာဘေကဝေယံတော်မြတ်ဥจิตသာတို့ဇတ္တရော၄ပါးဂုံသောယရိဒံဇတ္တရော၄ပါးဂုံသောယရိဒံယေဣမေတတိပဌာနံဇတ္တရော၄ပါးဂုံသောတရားတော်တို့ကို ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဒံတရားတော်တို့ကိုဧဝံဤငါဘုရားဟောကြားအပ်တော်နည်းအားဖြင့်တတဟံခုနှစ်တို့ကလပလုံဘာဝေယဖြစ်စေပွားစေညာအံဧဝံတတိဤသို့ဖြစ်ပွားစေလျင်တတတို့ပွားများအထုတ်တဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်အညာဝါအရဟတဘူကိုဖြစ်စေအညာဝါအရဟတဘူကိုဖြစ်စေတတိဥပါရိတေတေ ဥပါဒံကျွင်းအကြံရှိနေသေးလျင်နာဂာမိတာဝနာဂာမိဘူကိုဖြစ်စီဒွေနံဖလန်နံဤနှစ်ပါးသောဖို့တို့အတွင်အညာတရံဖလံတပါးပါသောဖို့ကိုပါတိကင်ခံမချွတ်ဧကံအမှန်ဖြစ်မည်ဟုဂိမ့်တိအပြင်လူလအပ်ပါပေ၏ဣတိဤသို့ဘဂဝါတို့ဖုံးတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ရည်စဲချတယ်ဆိုတာလှူဒန်းတာရဲ့ဆူတောင်းတာရဲ့အမျှဝေတာရဲ့ဒီသုံးခုပါပဲခဏလေးကြင်ထားအောင်နော်မချသေးနဲ့လှူဒန်းတယ်ဆိုတာကအခု6ရက်တိုင်တိုင်ဒေါက်တာဦးမောင်မောင်ဒေါ်မေယုသမီးမချုသဲမောင်မိသားစုများမှအာယုံစွမ်းနေနေစွမ်းနေညနေပိုင်းအာဟာရဒါနတွေအဖြောရမကာတွေအလုံးနေ့စဉ် ကိုယ်တိုင်လည်းလှူဒန်းတယ်သူတစ်ပါးလှူဒန်းတာတွေကိုလည်းပဲအကျိုးဆောင်ရွက်ပြီးတော့ဝေယဝဆတွေဆောင်ရွက်ပေးကြတယ်ဒီကုသိုလ်တွေပေါ့နေ6ရက်တိုင်တိုင်းအာယုံစွမ်းနေစွမ်းလှူဒန်းကြတဲ့ကုသိုလ်ရှင်များပေါ့6ရက်တိုင်တိုင်းအာဟာရဒါနလှူဒန်းကြတဲ့ကုသိုလ်ရှင်များ ကိုပြုတာလေးကိုကိုအာယုံလေးပြုထားဖို့ပါဒါတွေကလှူဒန်းပြီးနေပြီပဲနောက်ပြီးတော့ဒီကနေ့အာယုံစွမ်းလှူဒန်းတဲ့ကုသိုလ်ရှင်ဦးမြင့်စွေတို့ကြိုးကြိုးမွေမိသားစုမှာနန်းကြီးတို့လှူဒန်းတယ် ။ယနေ့နေစားလူတန်းကြတဲ့ကုသိုလ်ရှင်များကတော့ကွယ်လွန်သူဖခင်ဥဆောင်ကျမ်းမိခင်တော်စိတ်ဟောင်းတို့အားရည်စူးပြီးတော့ဥဇော်ဝင်းတော်အေးသွေဥမြင့်စွေတို့ကြွကြွမွေးကုတေပြည့်မန္တုလင်းနဲ့မြင်းများကိုရလင်းအောင်မမင်းမင်းနဲ့စုပေါင်းလူရှင်များပေါ့။နောက်ညနေပိုင်းအာရဒနာနေရာဖြင့်ဥမြင့်စွေတို့ကြွကြွမွေးမိသားစုများမှခေါ်ဆွဲကြောအခြားကြလူရှင်များလည်းပဲလူတန်းကြအားလုံးပေါ့။ နောက်ပြီးတော့ဒီတရားစခန်းပေါ်ကြီးဖြစ်မြအောင်ကြိုတင်ပြီးတော့ဒီဓမ္မယုံကြီးနေရာထိုင်ခင်းနေပြင်ဆင်ရတာဒီလောအကုသိုလ်ရှင်တွေပေါ့နောက်ဒီမှာကျွေးမွေးပြုစုတဲ့အခါမှာလည်းပဲယောဂီများကိုစောင့်ရှောက်တဲ့အခါမှာလည်းပဲဒါလောအဒါနအနေအားဖြင့်လာပြီးတော့ဆောင်ရွက်ကြတဲ့လောအကုသိုလ်ရှင်တွေလည်းရှိပါတယ်အဲ့ဒီကုသိုလ်အစုစုတွေ မိမိတို့ပြုထားတဲ့အဲ့ဒီကုသိုလ်စုစုတွေကိုအာယုံပြုပြီးတော့ဤသို့ပြုရာဆိုတာအဲ့ဒီကုသိုလ်တွေကိုဆိုလိုတာနော်ဘုန်းကြီးအတူချုပ်ပြီးတော့ဒီရှေ့ပိုင်းကအဲ့ဒီပြုထားတဲ့ဒီနေ့ပြုတဲ့6ရက်တိုင်းတိုင်းပြုတဲ့ဒီကုသိုလ်တွေအဲ့ဒီကုသိုလ်အစုစုတွေကိုမိမိတို့ဆူတောင်းမယ်ဆင်းရဲနေတဲ့နိဗ္ဗာန်ဆူတောင်းမယ်ဆူတောင်းပြီးတော့မှယနေ့ယခုပြုပြုသမျှဆိုတာယနေ့ပြုလာခဲ့တဲ့ 6ရက်တိုင်နဲ့ပြုခဲ့တဲ့ကုသိုလ်စုစုတွေကိုအမိဖတ်မှစပြီးတော့အလုံးဝိနည်းများကိုမြတ်တမ်းပေးဝေမှာနောက်ပြီးတော့ဒီဖျားလူရနာလည်းပဲဥမ္မောင်တို့ဒေါ်မေယူတို့မိမချုပ်တဲ့မောင်တို့မိသားစုကထင်ပါတယ်နော်ဒါမိမိတို့မြတ်စွာဘုရားရှင်ကိုမိမိအိမ်ရောက်အောင်ချောင်းရောက်လာတဲ့အခုစီးရမဲဖြင့်လူတန်းပြီးတော့မဲဖောက်ပြီးတော့လူတန်းလိုက်တယ်ဆိုတာလည်းအင်မတန်ကို ဒါသာသနာပြုဖို့ပြုလိုက်တာပဲသာသနာပြုပေးလိုက်တာပဲဥမ္မောင်မောင်တို့ဒေါ်မေယူတို့မိသားစုများမင်းတို့အိမ်မှာအခုမြတ်စွာဘုရားကြွလာပြီကြွလာတဲ့အတွက်ကြောင့်မို့မြတ်စွာဘုရားကြွလာတဲ့အချိန်ကစပြီးတော့ဒီနေ့ကုသိုလ်တရားတရားတွေတူပွားရတော့မယ်အမြဲတမ်းကုသိုလ်စိတ်တွေဖြစ်ရတော့မယ်ဒါဥမ္မောင်တို့ဒေါ်မေယူတို့ကမိမိတို့ကို ကုသိုလ်ပေးလိုက်တာနေ့စဉ်ပန်းရည်ချမ်းစီမီကတ်လူနေမယ်ဆွမ်းခဲဝဲကတ်လူနေမယ်နေ့စဉ်ကုသိုလ်တွေပေးလိုက်တာပဲ

နောက်တရားမြတ်စွာဘုရားဟောတဲ့တရားကိုအများရန်လိုက်စားကူးကွယ်တဲ့ပုဂ္ဂိုလ်ကဉာဏ်ပညာကြီးမားလိမ့်မယ်။တန်ခါတော်ရှင်မြတ်တည်းရဲ့သီလတမာရီပညာကုံပေါ့။အဲဒီကုံကိုအာယုံပြုပြီးတော့လူတိုင်းရတဲ့ပုဂ္ဂိုလ်ရာစိဘဥစ္စာယရဏာတွေတုတ်တကြလိမ့်မယ်။ဒါကြောင့်မို့ဘုရားတရားတန်ခါယရဏာသုံးပါးကိုမိဝဲစိက္ကတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီနေ့ကုသိုလ်တွေတိုးပွားဖို့ပဲ။ဒါကြောင့်ယနေ့လူတန်းနဲ့အဲ့ဒီကုသိုလ်အဆူဆူတွေ 6ရက်တိုင်းတိုင်းလှူဒန်းခဲ့တဲ့ကုသိုလ်စုစုတွေသီလဆောက်တည်ဆောင်တင်ရတဲ့ဘုန်းကြီးတို့ယောဂီများဆိုရင်လည်းဆောက်တည်ဆောင်တင်ရတဲ့သီလကုသိုလ်တွေအချိန်ပြည့်နေအားဖြင့်တတိပဌံဘာဝနာတရားတွေကျင့်ပွားအထောက်ရတဲ့ဘာဝနာကုသိုလ်တွေအဲ့ဒီကုသိုလ်စုစုတွေကိုအလုံးနောက်ဆုံးမိဖမစပြီးတော့မြတ်တမ်းဝေမှာဖြစ်ပါတယ်အဲ့ဒါလေးကိုအာယုံပြုပြီးတော့ဘုန်းကြီးကယေရှုရှင်ဆရာတော်ဘုရားကြီးရေးသားထားခဲ့တဲ့အဲ့ဒီဆူတောင်းအမျှဝေလေးကိုပဲခါတိုင်းလိုပူချပြီးတော့အမျှဝေကြရအောင် ကဲ့ရေသက်ခွက်လေးကိုင်ဤတို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ဘေးမဲ့မြည်သည်ရှေးပြီးထုတ်ချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝ ကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပေမကောင်းဟုသမျှမကြားရပေတပ္ပဣစ္ဆာမင်္ဂလာကို ယေကတာရိုင်ရစေတော်ယနေ့ယခုပြုပြုသည်မြမြဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမှဆောင်ကြကိုမှ ဆောင်နကအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေေငါဝေတိညာထွေတာတို့ cozido. ဆိုလိုက်ကြအလုံးဗုဒ္ဓမေဗုဒ္ဓမေတိတေဒိဋ္ဌတုဗုဒ္ဓမေတိတေဒိဋ္ဌတုဗုဒ္ဓမေတိတေဒိဋ္ဌတုတပိတော်ဤဥကောင်းထက်၌မြတ်စွာဘုရားသည်တည်နေတော်မူပါဗျာကဲဗုဒ္ဓမေတရဏံဗုဒ္ဓ အဉ္ညာဏတိဗုဒ္ဓံတရဏံဂစ္ဆာမိဗုဒ္ဓောမေတရဏံအဉ္ညာဏတိဗုဒ္ဓံတရဏံဂစ္ဆာမိဗုဒ္ဓောမေတရဏံအဉ္ညာဏတိဗုဒ္ဓံတရဏံဂစ္ဆာမိ မေဖရာတပိတော်အားမေဖရာတပိတော်အားဘုဒ္ဓောမြတ်စွာဘုရားမှာအင်းညာအခြားတပါတော်တရဏံကိုယ်ွယ်ရာတိနတ္တိမရှိပါဘုရားဗုဒ္ဓံမြတ်စွာဘုရားကို တရဏံကိုယ်ွယ်ရာဟု၍ကိစ္ဆာမိစိကပါဤဖျာရှင်တော်မြတ်ဖျာသည်ဖျာတပည့်တော်များဤအာကိုရာစင်စေအမှန်ဖြစ်ပါသည်ဖျာ ဘုရားတတိတော်များရှင်တော်မြတ်ဘုရားမှတပါအာကိုစရာလည်းမရှိပါဘုရားအာထာစရာလည်းမရှိပါဘုရားကြီးညိုစရာလည်းမရှိပါဘုရားမိခိုစရာလည်းမရှိပါဘုရား ရှင်တော်မြတ်ဖရာကိုအာကိုရာစင်စေအမှန်တကယ်ဖြစ်၏ဟူ၍တပည့်တော်တို့ရဲ့စိတ်ထဲမှာတပည့်တော်တို့ရဲ့ယင်ထဲမှာမိဝဲစည်းကံအတိအမှပြုလိုက်ပါ၏ မြတ်စွာဘုရားသာဓုသာဓုသာဓု